တမန်တော်ဝတ္ထုအခန်းကြီး7အငယ်1မှ9ထိုအခါဟေရုမင်းကြီးသည်တင်းဝင်သူ အချို့တို့ကိုညှင်းဆဲခြင်းဟံစီရင်၍ယောဟန်၏အကိုဖြစ်သောယာကုပ်ကိုဓာနှင့်ကွပ်မျက်လေ၏ယူဒလူတို့သည် အာရဝမ်းမြောက်ခြင်းရှိသည်ကိုမြင်လျှင်အဇုမပွဲနေ့ရက်တို့၌တဖန်ထပ်၍ပေကျုကိုလည်းဖန်စီပြီးမှပတ္တကာပွဲလွန်လျင် လူများတို့အားထုတ်ပေးမိအကြံနှင့်အဆောင်အလျှောက်စစ်သူရဲ့တကြိတ်6ယောက်တို့၌အပ်၍ထောင်ထဲမှလှောင်ထားလေ၏ပေတုသည်ထောင်ထဲ၌အကျဉ်းနေရစဉ်တင်းဝင်သူတို့သည် သူ့အဖို့ကြိုးစား၍ဘုရားသခင်ကိုဆုတောင်းပတနာပြုကြ၏အငယ်6မှ10ပေတုသည်ဟေရုမင်းထုတ်ခံဤညအချိန်တွင်တန်ကြိုးနှစင်းနှင့် ချီနှောင်ခြင်းကိုခံရလျက်စစ်သူရဲ့နှစ်ယောက်တို့အလယ်၌အိပ်ပျော်၍အဆောက်များတို့သည် ထောင်တကားရှေ့မှစောင့်နေကြ၏ထိုအခါထာဝရဘုရား၏ကောင်းကင်တမန်သည် ပေါ်လာလျင် ထောင်အိမ်၌အလင်းထွန်းတောက်လေ၏ကောင်းကင်တမန်သည် ပေတု၏နံဘေးကို ပုတ်ခတ်၍အလင်းမြန်ထလို့ဟု ဆိုလျက်ထစေ၏တန်ကြိုးသည်လည်းပေတုလက်မှ ကျွတ်လေ၏ ကောင်းကင်တမန်ကလည်းတင်ဤကပန်းကိုစီလော့ခြေနင်းကိုလည်းစီလော့ဟုဆိုလျင်ဆိုသည့်အတိုင်းပေတုပြု၏ဝတ်လုံကိုခြုံ၍ငါနောက်သို့လိုက်လော့ဟုဆိုပြန်၏ပေတုသည်ထွက်၍လိုက်တော်လဲကောင်းကင်တမန်ပြုသည်မြတို့သည်မှန်သောအမှုရာ ဖြစ်သည်ဟုမတိမမတ်ပဲမိမိသည်ဗျာဒိတ်ယူပါယုံကို မြင်သည်ဟုထင်လေ၏လူဆောင်နှစ်တန်ကိုလွန်သွား မြို့ထဲသို့ဝင်သောတန်တကားသို့ရောက်လျင် ထိုတကားသည်အလိုလိုပွင့်သည်ဖြင့်သူတို့သည် ထွက်၍လမ်းတစ်ချောင်း၌ရှောက်သွားပြီးမှ ကောင်းကင်တမန်သည်ချက်ချင်းပေတုမှ ခွာ၍သွားလေ၏အငယ်၁၁မှ၁၉ပေကျုသည်တရိယလင်ယခုပင်သခင်ဖျားသည်မိမိကောင်းကင်တမန်ကိုဆေလွတ်၍ဟေရုမင်းလက်မှ၎င်း ယုဒလူတို့၏မျှော်လင့်ခြင်းမှ၎င်းငါကိုကယ်နှုတ်တော်မူသည်ကိုငါအမှန်သိ၏ဟု အောက်မေ့စဉ်လူများစုဝေး၍ဆုတောင်းရာမာကုအမိတစ်ကိုရသောယောဟန်၏အမိဖြစ်သော မာရိ၏အိမ်သို့ရောက်၍အိမ်ဦးတကားကိုခောက်လေသောယောဒီအမိရှိသော မိမငယ်တယောက်သည်နားထောင်ခြင်းငှာလာ၍ပေကျူ၏စကားတန်ကိုသိလျင်ဝမ်းမြောက်သောအဖြစ်တကားကိုမခွင့်ဘဲ အထဲသို့ပြေးဝင်၍ပေတုသည်တကားရှိမှရပ်နေသည်ဟုကြားပြော၏ထိုသူတို့ကတင်သည်အယူဖြစ်၏ဟု ထိုမိမငယ်အားဆိုကြတော်လဲပေတုအမှန်ရှိသည်ဟု သူသည် ခိုင်မာစွာဆိုလျင် ပေတု၏ကောင်းကင်တမန်ဖြစ်လိမ့်မည်ဟု ဆိုကြ၏ပေတုသည်ခောက်၍နေသောတကားကိုဖွင့်ကြ၍သူကိုမြင်သဖြင့်အလွန်တရာအံ့ဩကြ၏ ပေတုသည်လည်းထိုသူတို့ကိုတိတ်ဆိတ်စွာ နေစေခြင်းငှါမိမိလက်နှင့်အမှတ်ပေး၍မိမိကိုထောင်ထဲကသခင်ဘုရားနှုတ်တော်မူသောအကြောင်းအရာကိုဘော်ပြပြီးမှ၊သင်တို့သွား၍ယာကုပ်နှင့်ညီအစ်ကိုတို့အားဤအကြောင်းအရာများကို ပြန်ကြားကြလော့ဟု ဆိုပြီးလျှင်၊ထွက်၍အခြားတပါးသို့သွားလေ၏။မိုဃ်းလင်းသောအခါစစ်သူရဲတို့သည်ပေတရု၌ အဘယ်သို့ဖြစ်သည်နည်းဟုယုံရင်ခန့်ပြန့်ဖြစ်ကြ၏ဟေရုမင်းသည်ပေကျုကိုရှာ၍မတွေ့သည်ရှိသောဆောင်းလျှောက်သောသူတို့ကိုစစ်ကြောပြီးမှတတ်မည်အကြောင်းကိုစီရင်လေ၏အငယ်20မှ25ထို့နောက်ဟေရုမင်းသည်ယူဒပြည်မှဂဲသရီမြို့သို့တွား၍နေသည်ရှိသောတုရုမြို့သားနှင့်ဇီးဒုံမြို့သားတို့ကို အမျက်ထွက်လေ၏ ထိုသူတို့သည်တညီတညွတ်တည်းလာကြ၍ဗာလတုအမည်ရှိသောအတွင်းဝန်ကို ဖြောင်းဖြပြီးမှအမျက်တော်ပြေမည်အကြောင်းတောင်းပန်ကြ၏။အကြောင်းမူကား၊သူတို့ပြည်သည်ပြည်တော်ကိုမှီ၍ကျွေးမွေးခြင်းကိုခံရ၏။ဟေရုဒ်မင်းသည်လည်းချိန်းချက်သောနေ့၌မင်းမြောက်တန်ဆာကိုဝတ်ဆင်၍ပလ္လင်တော်ပေါ်မှာထိုင်လျက်ထိုသူတို့အားမိန့်တော်မူ၏။လူများတို့က၊ဤအသံသည်လူ၏အသံမဟုတ် ဖျားသခင်အတန်ဖြစ်၏ဟုကြွေးကြော်ကြသည်ရှိသော ထိုမင်းကြီးသည်ဘုရားသခင်၏ဂုံတရေတော်ကို မထောက်ထားသောကြောင့်ထိုခဏချင်းတွင်ဒါဝရဘုရား၏ကောင်းကင်တမန်သည်ဒဏ်ခတ်၍ကိုတွင်၌ပိုးများကြိုက်သည်ဖြင့်အနိစ္စရောက်လေ၏ဘုရားသခင်၏သာသနာတော်သည်တိုးပွားများပြားလေ၏ဘာနဘနှင့်ရှောလူတို့သည်လှုပ်ကြွေးခြင်းအမှုကိုဆောင်ရွက်ပြီးလျှင် မာကုအမိတစ်ကိုရသော ယောဟန်ကိုလည်းခေါ်ခဲ့၍ယေရုရှလင်မြို့သို့ပြန်ကြ၏